အာသနာတော်နှစ်2565နှစ်ကောဇာတက္ကရေ1384ခုနှစ်တကူလာပြီကျော်၄ရက်2022ခုနှစ်ဧပြီလ19ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောမဟာဟဋ္ဌိပတော်ပမသုတ်အနှစ်ချုပ်အပိုင်းနှစ်တရားဒေသနာတော် ဓာတ်ကြီးလေးပါးနဲ့ပတ်သက်ပြီးပထဝီဓာတ်အကြောင်းကိုတရားဓမ္မဝိပဿနာရှုပုံစိတ်သဘောထားတွေတိုးတက်လာပုံနေနဲ့ပတ်သက်ပြီးရှင်သာရိပုတ္တရာကယဟန်တွေကိုဟောကြားဆုံးမထားတယ်အဲ့တော့ဝိပဿနာတက်တက်တယ်မဟုတ်ဘူး စိတ်နေသဘောထားတွေကပြောင်းလဲပြီးတော့တိခံစိတ်တွေပြေဝရှိသွားနိုင်တယ်ဓာတ်ကြီးလေးပါးတွင်ရှုမြင်သုံးသပ်ခြင်းဖြင့်အဟုသောစိတ်တွေကင်းလွတ် ပြီးတော့ကုသိုလ်စိတ်တွေဖြစ်သွားနိုင်တာပဲဟောတယ်လို့ပဲဒီကနေ့ပထဝီဓာတ်ပြီးတော့အဘောဓာတ်အကြောင်းကို နိုင်မှတ်သားကြရအောင်ရှင်သာရိပုတ္တရာကအဆွေတော်ယဟန်တို့အာဘောဓဆိုတာပါလေဘေကွန်လေးထုတ်ပြီးတော့ရှင်းပြတာကိုဘကိုရှင်းမလို့ဘေကွန်ထုတ်တာကိုကထေတုကမြတာပု္ပ္ပာလို့ခေါ်တယ်ရှင်းပြခြင်းလို့ဘေကွန်ထုတ်တာပိဋကကဖြေရမှာမဟုတ်ဘူးပေါ့ နော်ရှင်းပြခြင်းလို့တရားတော်နဲ့ပတ်သက်ပြီးရှင်းပြတာအသိအရေးကြီးတယ်ပေါ့နားလေသဘောပေါက်အောင်ရှင်းပြဒါကိုတရားနာတဲ့အခါမှာနားလေသဘောပေါက်ဖို့အသိအရေးကြီးတယ်ဘာပြောတာလဲဆိုတာကိုရှင်းရှင်းရှင်းလင်းလင်းနားလေဖို့တို့တခါတည်းနားမလဲလိုက်တာတွေလည်းရှိနိုင်တယ်ပေါ့ အဲ့တော့ရှင်းပြတာဆိုတာသိအရေးကြီးတယ်ပေါ့နားမလည်သေးရင်ထပ်ရှင်းပြတယ်ဥပမာဥပမေယတွေနဲ့ရှင်းပြတယ်အသေးစိတ်ထပ်ပြီးတော့ရှင်းပြတယ်ဒါ explanation ခေါ်အဲ့ဒီ explanation ဆိုတဲ့ရှင်းတဲ့နှလုံးထဲမှာအသိဉာဏ်ထဲမှာရှင်းတော့ရှင်းပြဖို့လိုတယ်ပေါ့ဒါကြောင့်မို့ရှင်သာရိပုတ္တရာကအဲ့ဓမ္မရှိုးသားတဲ့ စကလုံးတွေကိုအသုံးပြုပြီးတော့ဗုဒ္ဓမရိုးရှင်းတဲ့စကလုံးတွေနဲ့အဘောဓအကြောင်းကိုရှင်းပြမလို့ကတမစာဟုသောအဘောဓတုအဆွေတော်ယဟန်တို့အဘောဓဆိုရပါလေဆိုပြီးတော့အဘောဓတုတိယအစ္စတိကတိယပါဟိရာ တရားဆိုတာရှိနိုင်တယ်အဘောဓဟာအစ္စတိကအဘောဓရှိတယ်လို့ဘာဟိတအဘောဓရှိတယ်နှမျိုးရှိတယ်ဆိုမှလည်းအဘောဓဟာအစ္စတိကအဘောဓဘာဟိရဘာဟိရနဲ့ဘဟိတနဲ့အတူတူပဲเนาะဒီဒီတုတ်တက်မှာရှင်သာရိပုတ္တရာကဘဟိတလို့မသုံးဘူးဘာဟိရလို့သုံးထားတယ် တော့ရာကောက်တန်နဲ့ပဲထွက်ရမယ်ဘာဟိယမဟုတ်ဘူးရပလက်နဲ့ရေးရင်ဘာဟိယရှားကောက်နဲ့ရေးရင်ဘာဟိရအဲ့ပါဠိအတန်ထွက်ကိုတို့တို့မှတ်ရအင်္ဂလိပ်လိုကြတော့ကွဲကြပါတယ်ဝိုင်နဲ့ရေးလို့ရှိရင်ရတန်ထွက်ပြီးအာနဲ့ရေးတဲ့အခါရတန်ထွက်တာလေအဲ့ဒီဘောပဲရှားကောက်နဲ့ရေးရင်အာနဲ့ရေးသလိုမှတ် ရှားပလက်နဲ့ရေးလို့ရှိရင်ဝိုင်နဲ့ရေးတာနဲ့တူတူပဲရှေ့တော့ကရန်ကုန်ကိုရန်ကုန်လို့အာနဲ့ရေးတာလေအာအခုနောက်ပိုင်းကျတော့အတန်အတွက်တိုင်းဝိုင်နဲ့ရေးတဲ့အခါရန်ကုန်ဟိုတော့ကတော့ရန်ကုန်အဲ့လိုပါဠိမှာလည်းအဲ့တိုင်းပဲရှိတယ်နော်ဒါလေးကအတန်တွက်ကစပြီးတော့မှတ်သားဖို့လိုတယ်အစ္စတိက အာဘောဓာတုနဲ့ဘာဟိရအာဘောဓာတုဆိုပြီးနှမျိုးရှိနိုင်တယ်အဲနှမျိုးရှိတာကိုပြောမလို့ဒါဖြင့်အစ္စတိကအာဘောဓာဆိုတာဘယ်ဟာခေါ်တာတော့ဆိုကိုခန္ဓာကိုယ်နဲ့စပ်ပြီးခန္ဓာထဲမှာ လူတွေတရားတွေရဲ့ခန္ဓာထဲမှာ ရှိပြီးနှစ်သက်ဆွဲလန်းစေတတ်တဲ့ ဥပဒိဏဆိုတာဒီနေရာမှာနှစ်သက်ဆွဲလန်းစေတတ်နှစ်သက်ဆွဲလန်းစေတတ်တဲ့အာဘောဓာတ်လူတွေအားဆွဲလန်းတယ်ဆိုတာအဲ့ဒီဟာပဲဆွဲလန်းတာတကြီးလေးပါကပဲနာမည်မျိုးမျိုးတက်ပြီးတော့ဆွဲလန်းတာကိုတဝရှင်သာရိပုတ္တရာကအစ္စတိကအဘောဓာတ်ဆိုတာတဲ့ကိုယ့်ရဲ့ခန္ဓာနဲ့ဆက်ပြီးတော့နော် ဆွဲလန်းစေတတ်တဲ့အာဘောအာဘောနဲ့တွဲပြီးတော့ဖြစ်နေတဲ့အရာဆိုအဲ့တော့ခန္ဓာကိုယ်ရဲ့ကအာဘောဆိုတာပါလေဆိုပြီးလူရဲ့ခန္ဓာကိုယ်ဓမ္မရှိတဲ့အင်္ဂါတွေနဲ့ရှင်းပြမလို့လူရဲ့တဏ္ဍမရှိတဲ့အင်္ဂါတွေနဲ့ပတ်သက်ပြီးတော့ရှင်းပြတာ ဘောကတော့အချုပ်ကတော့အရေးဓာတ်အရေးဓာတ်တွေကိုအဘောဓာတ်လို့ခေါ်တယ်။ယူစီးတဲ့သဘာဝတွေ။နော်ယူစီးတဲ့သဘာဝနဲ့စုစည်းတဲ့သဘာဝနှစ်မျိုးတည်းမှာယူစီးတဲ့သဘာဝ။ဥပမာလူရဲ့ခန္ဓာကိုပြောမဆိုရင်မျက်လုံးကမျက်ရည်တွေထွက်လာတယ်။နှာခေါင်းကနှာရည်တွေထွက်လာတယ်။ပါးစပ်ကတန်တွေးတွေထွက်လာတယ် အဲ့ဒါလိုပဲခန္ဓာကိုယ်ကနေယုတ်စီးနေတဲ့အရေးဓာတ်တွေကိုဆိုလိုတယ်ပေါ့သွေးတွေယုတ်စီးနေတာတွေပဲခန္ဓာကိုယ်လှက်ပတ်နေတဲ့သွေးတွေနော်တစုံတစ်ခုထိခိုက်မိလိုက်တဲ့ကသွေးထွက်လာတယ်ဆိုတာရှိတယ်မဟုတ်လားအဲ့ဒါတွေအားလုံးကိုဒီနာမည်နဲ့တက်ပြီးဒီရှင်းပြတာပေါ့ဒါကြတော့အဘောဓာတ်က12ခုရှိတယ်ဆိုပြီးတော့ဒီမှာနာမည်နဲ့တက်ပြီးတော့ရှင်းပြမလို့လူရဲ့ခန္ဓာကိုယ်မှာရှိတဲ့ သီးချေသလိပ်ပြီးသွေးချွေအစီကဲမျက်ရည်စီကြီးတန်တွေးနှက်အစေးကျင်ငယ်အလုံး၁၂ခု32ခွတ်တာလူတွေရဲ့ခန္ဓာကိုယ်မှာရှိတဲ့အရာတွေကိုမြတ်စွာဘုရားထုတ်ပြောတဲ့ထင်မှာ မနေ့တုန်းကပထဝီဓာတ်က20ရှိတယ်အာဘောဓာတ်က12ခုရှိတယ်အလုံး32ဒါကို32ကုဋ္ဌတာကုဋ္ဌတာဆိုတာခန္ဓာကိုယ်မှာရှိတဲ့အစိတ်အပိုင်းတွေလို့ပြောတာလူတွေရဲ့ခန္ဓာကိုယ်မှာတွေ့နိုင်တဲ့အစိတ်အပိုင်းတွေအဲ့တော့ခေါ်ရီရတီးတဲ့များခြင်းနဲ့များမှာပေါ့ဒါကတော့မြတ်စွာဘုရားဟောတဲ့ဟာ32မျိုးခေါ်ထားလို့32ကုဋ္ဌတာလို့ပြော um အဲ့ဒီ32မျိုးနဲ့ပတ်သက်ပြီးတော့အထက်ကရာတွေမှာအသေးစိတ်ရှင်းတယ်ဆမေဆိုတာပါလေဘယ်မှာပေါက်တာလဲဘယ်လိုပေါက်တာလဲအရေးအတွက်ဘယ်လောက်ရှိသလဲဆိုတာကနေပြီးတော့အထက်ကရာတွေမှာရှင်းတယ်ရှင်းထားတယ်အကျယ်ရေးတယ်နော်အကျယ်ရေးတယ်ဆမေမွေးခြင်းခြေသက်လက်သက်သွားရေးအကျယ်ရေးထားတာအဲ့ဒီ ပါဠိလိုအထက်ကရာတွေမှာသံပင်အကြောင်းရေးထားတယ်။မွေးခြင်းအကြောင်းရေးထားတယ်။သွားအကြောင်းရေးတယ်ပေါ့လေ။အဲ့ဒါတွေရေးထားတာတွေကိုအနာတမီဆိုတဲ့ခန္ဓာဗေဒကျမ်းနဲ့ဆက်ဆက်ပြီးတော့မင်းတို့မင်းလက်ထက်ကပညာရှိအမတ်ကြီးဥဖိုးလိုင်ဆိုတာရှိတယ်ပညာရှိအမတ်ကြီးဥဖိုးလိုင်ဥဖိုးလိုင်ကလူဘွားတော့က ကိုရင်ဘွားနဲ့ပဲစာသင်ခဲ့တာဒီဖရာတရားတော်တွေနဲ့ပတ်သက်ပြီးတော့စာသင်ခဲ့တဲ့ပုဂ္ဂိုလ်ပဲသို့သောသူ့ရဲ့ဉာဏ်ထက်မြက်မှုလေးလံမှုတွေကြောင့်ဒီ32မျိုးကိုအင်္ဂလိပ်လိုရေးထားတဲ့အနာတမီဆိုတဲ့ခန္ဓာဗေဒကျမ်းဆရာဝန်သင်တန်းတဲ့ပုဂ္ဂိုလ်တွေဒါသင်သင်ရတဲ့ဟာပေါ့နော်အနာတမီကျမ်းစာအဲ့ဒီကျမ်းနဲ့တိုက်ဆိုင်ပြီးတော့ ဥဖို့လိုင်ကကာယ ानु ပတနာဆိုတဲ့ကျမ်းကြီးကိုရေးသားခဲ့တယ်ဒါကွန်ပျူတာတဲ့ပုဂ္ဂိုလ်ကြီးပဲနော် PhD ဘွဲ့ပေးဖို့ကောင်းတဲ့ပုဂ္ဂိုလ်ပေါ့သူခေတ်က PhD မရှိလို့နောက်တိုင်းကလူတွေဆိုရင်ဒါတကယ် comparative study ခေါ်တာပေါ့အဲ့တော့စိတ်ဝင်စားလို့ရှိရင် အခုနောက်ထပ်ပြန်ရိုက်ကြတာရှိတယ်ယောမင်းကြီးဥဖိုးလန်ရဲ့ကာယ ानु ပတနာကျမ်းဆိုတာဝဲဖတ်တဲ့နော်စာအုပ်ဆိုင်နေမှာမေးကြည့်ထွက်ပြီးရှေ့တော့ရေးခဲ့တဲ့ဟာအဲ့ဒီမှာအခုပြောရတဲ့32ခုတတ်တာကိုအနာတမီကျမ်းနေနဲ့တိုက်ဆိုင်ပြီးတော့အတိအကျရေးထားတာသူကပမာဏတွေ ဥပမာအမျိုးသားအမျိုးသမီးအမျိုးသမီးတွေကို ဥတိုတယ်လို့ပြောကြတယ်လေအဲ့ဒီလူသေးကောင်ကဥတွေပါထုတ်ပြီးတော့သူသူကသေချာတိုင်းပြီးတော့ရေးတယ်အဲ့လူချာတိတ်သေးချာအောင်ရေးတာနော်အယိုးတွေကနှချောင်းရှိတယ်ဆိုတာတွေရောအကုန်လုံးအသေးစိတ်သူတည်တနာလောက်ထားတာအစိတ်ဝင်စားရင်အချံဖန်ချကာယနုပတနာ တိပဋ္ဌာန်ကျမ်းထဲမှာကာယ ानु ပတနာဝေဒနာ ानु ပတနာစိတ်ဓာ ानु ပတနာဓမ္မ ानु ပတနာဆိုရှိအဲ့ဒီပဲကာယ ानु ပတနာမှာလည်းပဲဒါကြံမြင်လေးပါရှိကာယကတတတိဆိုပြီးတော့ခေါ်တာလားရှိတာပေါ့နော်ဒါကြောင့်မို့ဒီ32ခုတတ်တာနဲ့ပတ်သက်ပြီးတော့ပထမ20ကပထဝီဓာတ်အတုံခဲတွေ ဒုတိယ12ခုကအာဘောဓဒါကြောင့်ရှင်သာရိပုတ္တရာကအဲ့တိုင်းလူရဲ့တဏ္ဏမရှိတဲ့အရေးသဘောဖြစ်နေတဲ့လူတွေရဲ့ဆွဲလန်းမှု ကိုဖြစ်စေတတ်တဲ့အဘောဓဆိုတာဘာတွေတုံးဆိုတီးကျေတလိပ်ပြီးသွေးချွေးအစီကဲ မျက်ရည်စီကြီးတန်တွေနှက်စေကျင်ငယ်ဆိုပြီးတော့12မျိုးဒါအာဘောဓာတ်တွေဓာတုခန္ဓာကိုယ်မှာရှိတဲ့အာဘောဓာတ်တွေကိုတို့ထုတ်ပြပြီးတော့မကြံရအောင်လို့ဒီ12မျိုးမှတပါအရေးသဘောတက်ရောက်နေတာတွေမှန်သမျှအကုန်လုံးအစ္စတိကအဘောဓာတ်လို့မှတ်ပါဒီစကလုံးမှထည့်သူတာနော် ဒါအပြင်တခြားတွေပါအဘောရတဝေနာဒါလူရဲ့ခန္ဓာကိုယ်မှာရှိတာကိုအဓိကထားပြီးတော့ပြောတာအဲ့ဒါလို့အဘောဓာတ်ကိုဖော်ပြပြီးတော့အပြင်ဘက်ကအဘောဓာတ်အကြောင်းတော့မပြောဘူးဘာလို့ဆိုထင်ရှားတာပေါ့နော်ပြင်ဘက်ကအဘောဓာတ်တွေကထင်ရှားတယ်ရှိရီဖွဲ့စည်းမှုတွေဒါတွေကထင်ရှားတယ်ဆိုရင်အဲ့ဒါမပြောတော့ မပြောတော့ပဲနဲ့ဣစ္ဆတိကအဘောဓယေဘာဟိရအဘောဓယေခန္ဓာကိုယ်နဲ့ဆက်ဆက်နေတဲ့အဘောဓပဲဖြစ်ဖြစ်ခန္ဓာကိုယ်နဲ့ဆက်ဆက်မှုမရှိတဲ့အဘောဓပဲဖြစ်ဖြစ်တဲ့အဘောဓဟာအဘောဓပါပဲဒီဟာလေးကအရေးကြီးတာကိုအဘောဓကိုအဘောဓလို့မြင်မြင်ဖို့လိုတယ်နာမည်တွေပေးလိုက်လို့ရှိရင် အာဘောဓာတ်လို့မမြင်ရင်သွေးလို့မြင်တယ်သွေးလို့မြင်တဲ့အခါကျတော့အထိပ္ပယ်တစ်မျိုးဖြစ်သွားတယ်နော်အဲ့ဒါကိုပြောတာသွေးလို့မြင်မနေနဲ့တလိတ်လို့မြင်မနေနဲ့တော့အာဘောဓာတ်အာဘောဓာတ်ပဲအပြင်ဘက်ကအာဘောပဲဖြစ်ဖြစ် တွင်းကအာဘောပဲဖြစ်ဖြစ်သဘာဝချင်း တူတူပဲယူစီးတတ်တယ်ဖွဲ့စည်းတတ်တယ်များလာရင်ယူစီးတယ်နည်းရင်ဖွဲ့စည်းတယ်ဖွဲ့စည်းတယ်ဆိုတာ အတုံးခက်ဖြစ်အောင်သူတို့ကစုပေးထားတာအေးရှိလို့စုလို့ရတာပေါင်မုံတုံးကိုပဲတတိထားပေါ့ခြုံမှုန့်လေးတွေကိုစုစီလိုက်တာပေါင်မုံတုံးဖြစ်သွားတယ်အဲ့တော့ရေကစုစီပေးတယ်ဆိုတာသိတာအဲ့တော့အပြင်ကအဘောဓာတ်ပဲဖြစ်ဖြစ်လူခန္ဓာကိုယ်မှာရှိတဲ့အဘောဓာတ်ပဲဖြစ်ဖြစ်တဲ့အဘောဓာတ်ဟာအဘောဓာတ်ပဲ အဘောဓာတက်တက်တာဖြစ်ပါတယ်တဲ့အဲ့လိုဟောပြီးတော့အဘောဓာတက်တက်တာဖြစ်တယ်တဲ့ဒါကြောင့်မို့တဲ့ဒီအဘောဓာဟာငါဟာမဟုတ်ဘူးတဘာဝတည်းတက်တက်တာဖြစ်တယ်တဏှာအမြင်နဲ့မပိုင်ဆိုင်ခြင်းနဲ့ပေါ့တဘာဝတရားတဘာဝတရားပဲလူတွေကငါဟာလို့လှုပ်ချင်တာ အဲ့ဒီသိမ့်ပိုင်မှုကဘာကိုထုတ်လုပ်တာတော့ဆိုတောကကိုထုတ်လုပ်တာလေသာတော့ပစ္စည်းဥစ္စာတွေကိုမပိုင်တဲ့ပစ္စည်းအတွက်စိုးရိမ်နေတောကဖြစ်တဲ့ဆိုရှိမှမရှိဘူးကိုပိုင်လာရင် စက္ကုဇောကစာလူကငါဟာဆိုဖြစ်လာလို့ရှင်စက္ကုကစက္ကုဇောကစာပြီးတော့သူကနှမျောမှာပဲလေအသုံးဝင်နေဆိုပြီးတော့ကိုဟာဆိုရင်သူကတမျိုး အဲ့ဒါကြောင့်ဦးတို့နေတန်မှမှအဘောဓာအဘောဓာပဲငါမဟုတ်ဘူးလို့တွေးလိုက် မြင်လိုက်ပါ အသိဉာဏ်နဲ့မြင်အောင်ကြိုးစားပါလို့ဆိုလိုတယ်ပေါ့ဒါပါဦးပဲတာတော့ဆိုတဏှာရဲ့အတွေးကိုဖယ်လိုက်တာတဏှာအမြင်နဲ့မကြည့်ပါနဲ့အဘောဓာအဘောဓာတတတဖြစ်ပါတယ်ငါမဟုတ်ပါဘူးအဘောဓာဖြစ်လာတာဟာသဘာဝတရားဖြစ်မှုသာဖြစ်တယ် ငါဖြစ်တယ်လို့မမနာမထောင်ပါနဲ့ဟောဒီလိုပြောတာနေတံမမနေသောဟမတမိအဲ့ဒီမှာအတ္တမိယအဓိကငါဖြစ်တာမဟုတ်လူကငါဖြစ်တယ်ဆိုရင်အဓိပ္ပာယ်တစ်မျိုးဖြစ်တာလေအဲ့တော့ဖြစ်ဆိုတဲ့စကားဒီနေ့ကပြောသလိုပဲအလုံးကိုခြုံငုံတာလားဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ဘတ်တူဘီကိုပြောတာဘတ်တူဒူးနဲ့ဘတ်တူဘီဆိုတဲ့ ဖိကရိယာနဲ့ဒုကရိယာအဲ့ဒီနှစ်ခုဟာကရိယာအလုံးကို အပြုတ်မှုအလုံးကို ချုပ်မိတယ်ဒါမို့ဒီအတ္တမိဆိုတဲ့စကားလုံးသုံးတာအလုံးအတွက်ပြောတာငါဖြစ်တယ်ဆိုတာငါသိတယ်ငါတတ်တယ်ငါလုံနိုင်တယ်စတယ်အကုန်လုံးဒီထဲမှာဝင်အေသောဟမတမိအဘောဓကိုပဲငါလုံနေတယ်ငါဖြစ်တယ်လုံတယ်နမိသောအတ္တ ကိုယ့်ရဲ့အတ္တတို့ဒါကဒိဋ္ဌိအမြင်နဲ့ဒိဋ္ဌိအမြင်အတ္တလို့မြင်တယ်အဲ့တော့အဲ့ဒီလိုမရှိပါနဲ့တဲ့အဘောဓာဟာအဘောဓတဖြစ်သည့်အတွက်ကြောင့်ငါဟာလည်းမဟုတ်ဘူးငါဖြစ်တာလည်းမဟုတ်ဘူးငါရဲ့အတ္တဆိုတဲ့အရာလည်းမဟုတ်ဘူးလို့မှန်ကန်တဲ့အမြင်နဲ့ ရှုလိုက်ပါအဲ့လိုပဲမြင်ဖို့ကြိုးစားပါလို့ပြောတာဒါဝိပဿနာပဲအဲ့လိုမြင်ရမှာကိုမမြင်မနဲ့လောကလူတွေရဲ့အခေါ်အော်နဲ့သွားပြီးတော့မဆွဲလမ်းမနဲ့လို့ဆိုလိုတယ်ပေါ့နော်မဆွဲလမ်းနဲ့အဲ့တော့အဲ့လိုမြင်တော့ဘာဖြစ်တုံဆိုရင်မင်္ဂန်နဲ့ဝိပဿနာဉာဏ်မြင်နဲ့ရှုမြင်လိုက်ပြီဆိုရင်တဲ့ အာဘောဓပုံမှာစိတ်ပြတ်သွားပါလိမ့်မယ်ညင်းငွေ့သွားပါလိမ့်မယ်သွေးဆိုလို့ရှိရင်သူကတွေ့ချင်းတွေ့အောင်မှာတိချေဆိုလည်းတွေ့ချင်းတွေ့အောင်မှာကို့မှာတန်မိုးရှိတယ်ထင်ပြီးတော့နော်အဲ့တော့ဒီအာဘောဓပုံမှာအာဘောဓလိုပဲကြည့်လိုက်လို့ရှိရင်မြင်လာလို့ရှိရင်ငါမဟုတ်ဘူးလို့မြင် မြင်လို့ရှိရင်ဝိပဿနာဉာဏ်နဲ့ရှုနိုင်လို့ရှိရင် အဘောဓာတ်ပေါ်မှာ စိတ်ပြည့်ညီငွေ့လာလိုက်မယ်စိတ်ပြည့်ညီငွေ့တဲ့ဆာတွေ့တာမှုတွေတာယာမှုတွေကျင့်တတ်မှုတွေမရတော့ကျင့်တတ်စရာလည်းမရှိဘူးလေအဘောဟာအဘောပဲကိုမမဟုတ်တာလူတွေကကျင့်တတ်တယ်ဆိုတာကိုပိုင်ရင်ကျင့်တတ်တယ်လေသူတွေကကိုပိုင်တဲ့ပစ္စည်းပေါ်မှာကျင့်တတ်တာလေအဲ့ဒါမျိုးဆိုလို့အဲ့တော့ဒီပေါ်မှာကိုကမဟုတ်ဘူးဆိုလိုက်တာနဲ့ညင်းဆိုလိုက်တာနဲ့ကျင့်တတ်မှုဆိုတာမရှိတော့အဲ့ဒါ အာဘောဓာတုယနိဗ္ဗိန္ဒတိဆိုတာဝိပဿနာဉာဏ်ဖြစ်တာကိုပြောတာနော်ဝိပဿနာဉာဏ်ဖြစ်တာအသေးစိတ်ပြောမယ်ဆိုလို့ချင်းအာဘောဓာကိုအာဘောဓာလို့မြင်တယ်နော်ရုပ်လိုပဲမြင်တယ်ဆိုရင်ဓမ္မရူပပရိစေရဉာဏ်ရုပ်ကိုသိမ့်ပိုက်နိုင်တယ်ညာတပရိညာသိတဲ့ရုပ်ကိုသိတယ်။ဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းကိုသိရင်ပစ္စယပရိခာညာ။နော်အဘောဓာရဲ့မမြဲတဲ့သဘောတွေအနိစ္စကိုသိတယ် အနေဆနဲ့သုံးသပ်နိုင်မယ်ဆိုလို့ရှိရင်သမတနာညာအဘောရဖြစ်လာတာနဲ့ပြတ်သွားတာမြင်ဥရိယဗျာညာဒါအသေးစိတ်ကြတော့အဲ့လိုသွားနောက်ဆုံးမှအပြက်ဖက်မြင်လို့ရှိရင်ပင်ကညာအဲ့ဒီပင်ကညာအပြက်တည်းကြီးပဲမြင်လာတဲ့အခါကျတော့ပြက်နေတာတွေကိုကြည့်ပြီးကြောက်စရာကြီးပါလားဗျာညာအဲ့တော့ကြောက်စရာကြီးပါလားလို့မြင်တယ် အဘောဓာကြီးကိုသိမ့်ပိုက်ထားရမှာအနည်းရှိတယ်လို့မြင်လာတယ်အာဒီနဝညာစိတ်ပြက်လာတဲ့နေဗိဒညာလွတ်ချင်လာတဲ့ပုံစည်းတုကမြတ်တာညာလွတ်ရလွတ်ကြောင်းထပ်ရှာတဲ့ပဋိသင်္ခာညာအဘောဓာအပေါ်မှာချစ်ချင်းမုန်းချင်းစွာတွေဖယ်ပြီးတော့တဘာဝတရားတသက်ကိုစိတ်အေးလက်အေးရှုနိုင်တယ်သင်္ခါရုပ္ပခာညာအဲသင်္ခါရုပ္ပခာညာပြီးစိတ်တည်ငြိမ်သွားပြီဆိုတဲ့အခါမှာ မက်ဆိုတာပေါ်လာတာဒါရှင်းတဏ္ဍာမှာပေါ်မှာသင်္ခါရုပ္ပခဉာဏ်ရောက်ယုံနဲ့မက်ပေါ်မှာမဟုတ်ဘူးသူအခြေခံအကြောင်းတစ်ခုကသင်္ခါရုပ္ပခဉာဏ်ရသွားပြီးတဲ့နောက်မှာသူရဲ့ပါရမီအခြေခံတို့အသိဉာဏ်ရဲ့အခြေခံတို့ကြိုးစားမှုတွေတို့အဲ့ဒီဟာတွေအလုံးကိုကြည့်ပြီးတော့မက်ပေါ်တာမက်ဆိုတာလုံးယူလို့မရဘူးပေါ်လာတဲ့ဟာသာဖြစ်တယ် ဒါကြောင့်မို့အဲ့ဒါကိုရှင်းပြောတာတော့အမှန်ကန်အဘောဓာရဲ့တဘာဝကိုအမှန်ကန်သိလို့ရှိရင်တဲ့အဘောဓာပေါ်မှာစိတ်ပြည့်ညီငွေလာပါလိမ့်မယ်ဝိပဿနာဉာဏ်ဤဖြစ်လာပါလိမ့်မယ်ဖြစ်လာရင်ဘာဖြစ်တော့အဘောဓာတုယစိတ်တံဝိရာစေတီကိုယ်စိတ်လေးဟာအဘောဓာပေါ်မှာတွေ့တာမှုပြတ်တော်ပါလိမ့်မယ်ညာသောတရားထုတ်တဲ့စာဒီတွေ့တာမှုပြတ်ဖို့ပဲလိုရတာ နော်တွေ့တာမှုပြတ်တာ အမှန်သိမှဖြစ်တယ်အမှန်သိမှတွေ့တာမှုကိုဖြတ်တာဒါကြောင့်မို့ရှေးပိုင်းညနေကအမှန်သိဖို့အမှန်သိဖို့အမှန်မသိဖို့တွေရွေးလာတယ်လာတဲ့အခါကျတော့နောက်ဆုံးအဆင့်ကျတော့ဘာဖြစ်လို့တွေ့တာမှုပြတ်သွားတာပဲဒါကြောင့်မို့အဝိဇ္ဇာနဲ့တဏှာနှစ်ခုရှိတာကိုယ့်ရဲ့အမြင့်ကကိလေသာတွေရဲ့အမြင့်ကဒီနှစ်ခုရှိတယ်အဲ့ဒီမဲ့တဏှာရဲ့အမြင့်ကအဝိဇ္ဇာပဲ နော်အဝိဇ္ဇာတခါတခါအဝိဇ္ဇာကဥဆောင်တယ်တခါတခါတဏှာကတိဥဆောင်တယ်ဒီနှစ်ခုဟာသို့တော့တဏှာရဲ့အမြစ်ဘယ်သူလဲဆိုတော့အဝိဇ္ဇာအဲ့ဒီတဏှာရဲ့အမြစ်ပျောက်သွားအောင်ဝိပဿနာဉာဏ်လောက်တာအဝိဇ္ဇာပျောက်အောင်အဝိဇ္ဇာဆိုတာမသိတာအဲ့ဒါမသိတာပျောက်သွားအောင်သိဖို့ကြိုးစားရတယ်ဝိပဿနာဉာဏ်အစဉ်စဉ်စဉ်စဉ်တက်လာတဲ့အခါကျတော့အဝိဇ္ဇာပါတဲ့ပါသွားတယ် အမှန်သိပြီဆိုတော့မှတွေ့တာမှုကပျောက်တာနှုတ်ဝဆုမပျောက်ဘူးသူကတွေ့နေဦးမှာလို့ဆိုလို့တယ်ပေါ့နော်အဲ့တော့သိဉဏ်ကိုရှုစွာတိဆောက်လိုက်တဲ့အခါအဝိဇ္ဇာရောပါသွားပြီနောက်ဆုံးမှအထင်တရားနဲ့ငါဟာလို့ထင်ပြီးတော့တွဲနေတဲ့အရောက်တွဲနေတဲ့တဏှာဟာပျောက်သွားရ အဲ့တဏှာပျောက်ထားသေးပဲနဲ့သူကတဏှာကိုဖယ်လိုက်နိုင်တာပဲနိဗ္ဗာန်ဆိုတာကိုလည်းတန်လည်းပဲပြောရတယ်လေဝါနာတော့နိခန္တာနိဗ္ဗာန်တွေ့တာမှုကလွတ်သွားတယ်ဝါနာဆိုတဲ့တဏှာကလွတ်တာနောက်နိဗ္ဗာန်ကိုဖော်ပြတဲ့အခါတဏှာသင်္ခယဝိမု ക്തി ဒီလိုပြောတာတဏှာကုံဆုံးရဖြစ်တယ်တဏှာတွေကုံဆုံးသွားတာနိဗ္ဗာန်မှာကုံဆုံး ဒါကြောင့်တဏှာကုံဆုံးတဲ့နေရာမှာ စိတ်ကလေးဟာလွတ်မြောက်သွားတယ်ဘယ်ကလွတ်တာလဲကိရိတာတွေလွတ်တာအညစ်အကြေးတွေအလုံးကင်းစင်သွားတာကိုလွတ်မြောက်တဲ့စိတ်လို့ပြောတာပဲအညစ်အကြေးတွေနဲ့ရောထွေးနေတဲ့စိတ်ဟာမလွတ်မြောက်သေးတဲ့စိတ်ပဲအဲ့တော့ကိုယ်စိတ်ကိုကိုကြည့်ရဆိုရင်မလွတ်မြောက်သေးတဲ့စိတ်ပဲတွေ့တမှုကကြီးစိုးထားတာဒါမှမဟုတ်တဏှာရဲ့လူတွေဟာတဏှာရဲ့ကြုံလို့ပြောထားတာလူတွေကကိုယ့်ကိုလွတ်လပ်တယ်လို့ဆိုပြီးမှလို့ တဏှာခိုင်းတာကြတော့ तू ကအကုန်လုံးတယ်လေဒါမို့လို့တဏှာကိုတဏှာဒုတိယပုရိသောအဓိကမတ္တနာတန်တန်တရားနဲ့လဲတာလည်းပဲတဏှာနဲ့ပဲအပေါ်နဲ့သွားတာတယောက်တည်းနေတာမဟုတ်ဘူးလူရဲ့စိတ်ဟာအမြဲတမ်းအဲရှိလာလို့တဏှာရဲ့သဘောကမရသေးရင်လိုချင်တယ်ရလာတော့ဖက်တွယ်ထားတယ်မရသေးရင်လိုချင်တယ်ရလာရင်ဆုတ်ထားတယ် အတ္တနာရဲ့သဘောပဲရက်သွားလားဆိုရပြီးရင်ရက်သွားလားဆိုမရဘူးစုတ်ကင်ထားသေးအလုံးမခံနိုင်ဘူးတော့အဲ့ဒီတဏှာကိုလျှော်ပါတာအာဘောဓတုယစိတ်တံဝိရစေတီတဲ့အာဘောဓပေါ်မှာတွေ့တာမှုတဏှာဟာ ပြက်ပြဲသွားနိုင်တယ်အဘောဓလို့ဓာတ်၄ပါးကမ္မထာမှာဒီအဘောဓရှုတာနဲ့ပဲအဘောဓမှာ တွေ့တာတဲ့တဏှာဟာဝိပဿနာဉာဏ်ဆင်းဆင်းတက်ပြီးတော့ပြက်ပြက်ရောပါသွားနိုင်တယ်လို့ဟောပြီးတော့အဘောရရဲ့မမြဲဖို့မှုပြောမလို့မမြဲဘူးဆိုတာသိဖို့ထင်ရှားတဲ့ဟာနဲ့ဖော်ပြတာအဲရှင်သာရိပုတ္တရာကယဟန်နေဥပပြောတော့ငါရှင်တို့တဲ့အပြင်ပအဘောဓာတ်ကြီးပျက်စီးသွားတဲ့အခါဆိုတာရှိတယ်ဟောအဘောဓာတ်တွေပျက်စီးသွားတဲ့အခါရှိတယ် ပျက်စီးသွားတယ်ဆိုတာအနေထားတစ်ခုကပြောင်းလဲဖောက်ပြန်လာအာဘောရတိများလာတာလို့ဆိုလို့တယ်ထီထွားလာတာအာဘောရတိကလွန်ကဲလာတယ်အဲ့ဒီအာဘောရတိကတခြားတတ်တွေတဲ့ဓာလေးပါအတူတူကနေကြတာဖြစ်တော့လေအာဘောရတိကလွန်ကဲလာတယ်အဲ့ဒီလွန်ကဲလာတဲ့အာဘောကဘာလို့တုံးဆိုသာခမံပိဝဟတိတဲ့ရွာလုံးချွတ်မြော့ပြစ်တယ်ဟုတ်တယ်လေ မိုးကြီးရွာတဲ့ကရွာလုံးကျွတ်ရေတွေပါသွားတယ်။ရှည်တိုးလာတဲ့ကရွာလုံးကျွတ်ရေတွေပါသွားတယ်။ဒါအဘောဓာတ်တွေများလာတာလေ။ဒါအဘောဓာတ်ပျက်စီးတယ်လို့ခေါ်တာပဲ။ရှိသင့်တာတွေပိုများလာတယ်။ကာမံပိဝဟတိရွာတွေကိုလည်းတိုင်မြော့ပြစ်တယ်။နိဂမံပိဝဟတိရွာတွေကြီးတဲ့ဏီကုံတွေလည်းတိုင်မြော့ပြစ်တယ်။နဂရံပိဝဟတိဏီကုံတွေကြီးတဲ့မြို့လည်းပဲတိုင်မြော့ပြစ်တယ်။စနပရံပိဝဟတိ တိုင်းဒေသကြီးတစ်ခုကိုလည်းတိုင်မြော့ပစ်တယ်ဟောစနဗရပရိသံဘိဝဟတိတိုင်းဒေသကြီးတွေတဲ့အတွင်းရှိတဲ့အရက်တွေကိုလည်းတိုင်မြော့ပစ်တယ်မြမပြည်မှာဆူနာမီနဲ့ကြုံတော့အချီပေါ့နော်လေရင်တိုက်တာမဟုတ်ဘူးလေလေနဲ့ပါလာတယ်ရေနဲ့ဒါကြောင့်မလို့သေးတာတွေများတာ ရှည်ကနေပြီးလွှမ်းသွားတာရှည်လွှမ်းသွားတယ်အဲကြောင့်အသက်ဆုံးရှုံးကုန်ကြတယ်အဲ့ဒါအဘောရပျက်စီးတာလို့ခေါ်တယ်အဘောရကပျက်စီးပြီးလွန်ကဲလာတဲ့အခါမှာအခုလူမျိုးတွေရွာတွေအကုန်လုံးရေထဲပါမျောကုန်တယ်အဲ့ဒီအခါမျိုးရှိပါတယ်တဲ့နောက်တစ်ခါအဘောရကသူ တိုးတာလည်းပျက်စီးတယ်လို့ခေါ်တယ်အနေထားတစ်ခုမဟုတ်ပဲနဲ့ရော့သွားရင်လည်းပျက်စီးတယ်လို့ခေါ်တယ်နော်ရော့သွားပုံကိုတစ်ခါပြောပြန်အဆွေတော်ယဟန်တို့တဲ့ဒီမဟာသမုဒ္ဒရာကြီးပင်လယ်ကြီးထဲမှာတဲ့ရှည်တွေရော့သွားတဲ့အခါဆိုရှိတယ်အဘောဆိုရရေတွေရော့သွားတာရှိတယ်အဲမဟာသမုဒ္ဒရာမှာဒီ ရှုစနာ100လောက်ရှိတဲ့ရေပြင်းကြီးဟာအောက်ယော့ကျသွားတယ်။ယော့ဆင်းသွားတယ်100လောက်ယော့ဆင်းသွားတယ်။200လောက်ရှိတဲ့ရေတွေဟာလည်းအောက်ကိုလျှော့ကျသွားတယ်။အဲ့တော့ပင်လယ်ကြီးတဲ့ရေတွေယော့တယ်ဆိုတာကဘာပြတ်တော့မယ်ဆိုဖြစ်တယ်ပေါ့။ကို့အိမ်မှာပဲတခါတလေရေချိုးကနေမှရေကုန်သွားတာရှိတယ်လေ။မိမလာတော့လေရေတင်လို့မရပြန်ဘူး။ဒါလည်းအဘောပျက်စီးခြင်းတစ်ခုပဲ။ရှည်မရှိဘူး။ ရှေးရှိတဲ့ကဒုက္ခရောက်တာရေဒီရောကြသွားတယ်တဲ့အဲနေယူဇနာအတိုင်းတာယူဇနာ3ယူဇနာ200ယူဇနာ300အဲ့လိုရေဒီဟာရော့ကြယူဇနာ400ယူဇနာ900နော်ယူဇနာ600ယူဇနာ900ဆိုပြီးတော့ဆင်ငယ်ဆင်ငယ်ဒီလိုပင်လေကြီးတွေမှာတော့မှအင်မတန်ရေထုများပြားတဲ့နေရာတော့မှလည်းရော့ကြသွားနိုင်တယ် နေကြီး9စင်းထွက်တဲ့အခါမှာရေ30မှမရှိတော့ဘူးလေပင်လယ်ထဲမှာအဲ့ဒါပြောတာဒါဘာဖြစ်လို့ဒါကိုပြောရတော့ဆိုဘလောက်ကြီးကြီးအဘောဘလောက်များများပျက်စီးတယ်ဆိုတော့ပြတာနော်အသေးလေးလောက်တင်အဘောအသေးလေးလောက်သာပျောက်တယ်ဆိုတာကြည့်လေအဲဆောင်းရသည်ဆိုလို့ရှိရင်နှင်းကောက်နှင်းပေါက်ကလေးတွေကမြက်ဖြားလေးတွေပေါ်မှာတီးနေတယ်လေ မနဲ့အေးရထားလိုက်လို့ရှိရင်ညင်ပေါက်ကလေးတွေမြက်ဖြာမထားအသေးလေးတွေအဘောသေးလေးတွေအဲ့ဒါနေဘူးထွက်လိုက်တာနဲ့တပြိုင်နက်နေအောင်ကြီးရောက်နှင်းရီပျောက်တော့ဆိုတာမမြဲတဲ့သဘောပြောပြတဲ့အခါအဲ့ဒီဟာတွေပျောက်သွားအခုကရှင်သာရိပုတ္တရာအချီးကြီးတွေလည်းပျောက်တယ်ဆိုတာကိုအဘောရနဲ့ပတ်သက်ပြောပင်လေတွေကရေးတွေဟာလည်းပဲဒီလိုရော့ကျသွားတဲ့အခါသမယဆိုတာရှိဘယ်အခါတော့ဆိုရင်ကဘာဖြစ်ဖို့အတွက် နေ9ဆင်းထွက်တဲ့အခါလို့သူတို့မှာအဲ့ချိန်မှာသူတို့ပြတ်နိုင်တယ်တဲ့နောက်တစ်ခါအဆွေတော်ယဟန်တို့မဟာသမုဒ္ဒရာကြီးဟာရေတွေရော့သွားတဲ့အခါမှာတခါတရံမဟာသမုဒ္ဒရာရဲ့ရေတွေကရေတွေဟာထန်း80ပမာဏလောက်ပဲရှိတယ်တဲ့ဒါအဲ့ဒီခေတ်ကပြောတဲ့အတိုင်းဒါနဲ့ပြောတာပေနဲ့မပြောဘူးเนาะ မီတာနဲ့မပြောဘူးသူခင်နဲ့သူပြောတာထန်း80ဆိုထန်းပင်ရဲ့အမြင့်ဘယ်လောက်ရှိတုံးတိုင်းကြည့်ပေါ့အဲ့ဒီထန်းပင်80 9 9ပင်ဆင့်ပြီးတော့မြင့်နဲ့အမြင့်လို့ပြောတာဒါသူခင်နဲ့သူပြောတာနော်ဘယ်လိုပဲပြောပြောပမာဏကိုမှတ်ရမှာမိုင်းနဲ့လည်းပြောလို့ရတယ်ကီလိုနဲ့လည်းပြောလို့ရတယ်အတိုင်းတာဒါပေနဲ့လည်းပြောလို့ရမယ်အဲ့တော့ထန်း80အနည်းလောက်ပဲကြံတော့တယ်တဲ့ အဲ့ဒီကနေပြီးတော့ထန်း6ဆင့်ထန်း5ဆင့်ထန်းပင်5ဆင့်ထန်းပင်ရဲ့အမြင့်ကိုပြောတာဒါနောက်ထန်းပင်4ဆင့်ထမ်းပင်3ဆင့်ထမ်းပင်2ဆင့်နော်နောက်ဆုံးမှာထမ်းပင်အရက်လောက်ပဲရှေ့တွေကျန်တော့တယ်ထမ်းပင်ကပေ150ရှိရင်ရေနဲ့ပေ150ပဲရှိတော့တယ်ဒီလိုဆိုလိုတယ်ပေါ့နော်နောက်ဆုံးက ပင်လယ်တွေကအမတမနက်ပြီးတော့ပင်လယ်ရေကြီးထူကြီးကအမတမကြီးတဲ့ပင်လယ်တူကြီးကရေတွေခန်းသွားတဲ့အကြောင်းကိုပြောတာဒါရှည်တွေကပလောက်များများခန်းနိုင်တယ်ဆိုတာကိုပြောတယ်အဲ့ဒီကနေဆက်ပြီးတော့ထပ်ပြောတယ်အဆွေတော်ယဟန်တို့တဲ့အဲ့ဒီတမကသေးဘူးတဲ့ပင်လယ်ထဲမှာတဲ့လက်ခုပ်ခုနှစ်ပေါင်လောက်ပဲရေရှိတော့တယ်လက်ခုပ်ခုနှစ်ပေါင်ဆိုတာလက်ခုပ်တစ်ပေါင်ဆိုတာဘယ်လောက်ရလဲ အရာအမောင်းအလက်အလဲအလက်ရှိတဲ့လူပေါ့နော်အလဲကိုယ့်ကနေကိုတိုင်ရမှာပေါ့သူများတော့တိုင်လို့မရဘူး6ပေရှိတဲ့လူနဲ့လည်းတော့တိုင်လို့မရဘူးနော်အရင်တော့ပကံမရှိတဲ့ဒေါ်စည်းကွက်နဲ့လည်းတော့တိုင်လို့မရဘူးအဲ့ဒါလူတွေရဲ့အရာမောင်းတစ်ခုနဲ့တိုင်လိုက်တယ်တတူလို့ရှေ့ကပြောတယ်ပောရိတာဆိုတာတတူတတူဆိုတာ ယောက်ျားတစ်ယောက်ဟာအရအရအလဲလက်လဲလက်ရှိတဲ့ပုဂ္ဂိုလ်တစ်ယောက်ကမတ်တရက်မတ်တရက်ပြီးတော့လက်တစ်ဖက်ကိုမြောက်တဲ့တဲ့အပေါ်မှာလက်တစ်ဖွာကိုဖြန့်ပြီးတော့မြောက်လိုက်တယ်အဲ့ဒီပမာဏကိုပြောတာတတူဆိုတာဒါရှိတော့ကအတိုင်းတာတွေပေါ့ခုခေတ်ဆိုလို့ရှိရင်တော့ပဏ္ဏပေပေါ့နောက်ပဏ္ဏမိတာပေါ့နော် အဲ့လိုပဲကိုယ့်ကိုပြောင်းမှတ်ချင်ရတယ်ရှေးခေတ်အသုံးနဲ့ပဲဟောတာဒါရှေးကြတဲ့ဆိုတာဒါဒီပြောင်းလဲပြင်ဆင်ထားတာမဟုတ်ဘူးရှေးခေါ်တိုင်းဆိုပို့စိတ်ချရတာပေါ့ဟုတ်တယ်မလားခုခေတ်အတိုင်းဒါတွေနဲ့ပြောရင်ဟာဖះလက်တဲ့တုန်းကပီတာပေါ်လို့လားတို့ဘာလို့လားအခုအဲ့တိုင်းပြောအဲ့ဒီခေတ်သုံးအတိုင်းဒါတွေနဲ့ပဲပြောတယ်အဲ့ဒါကိုပြောတော့ဘယ်လိုပြောတော့ဆိုတတ္တဘောရိတံပိ ဥဒကံတန်ထာတိလက်ခုပ်ခုနှစ်ပေါင်လောက်ပဲရေးကြံတော့တယ်အနဲ့လက်ခုပ်ခုနှစ်ပေါင်လောက်ပဲကြံတော့အဲ့ဒီကနေထပ်ရောသွားတော့6ပေါင်နော်တသူလက်ခုပ်တစ်ပေါင်နှစ်ပေါင်အဲ့လိုပြောတယ်လက်ခုပ်6ပေါင်နော်တသူနှစ်သူအဲ့ဒါအဲ့ဒါသုံးတာပေါ့လေဗမာပြည်မှာလည်းအသုံးအတူချင်းတူမှာပစ္စပောရိတလက်ခုပ်9ပေါင်တော့ပဲ စတုပောရိတလက်ခုပ်၄ပေါင်လောက်နောက်ဆုံးမှာပောရိတမတ္တလက်ခုပ်တစ်ပေါင်လောက်လူတရားမတ်တရပြီးတော့လက်မြောက်လိုက်တယ်အတိုင်းတာလောက်ပဲရေးရချန်တော့တယ်ဒါအင်မတန်မှများတဲ့ပင်လေကြီးဟာခန်းခန့်သွားတယ်ရေတွေရော့သွားတာကိုပြောပြတာနောက်အဲ့ဒီကနေဆက်ပြောတယ်အဆွေတော်ယဟန်တို့တဲ့အဲ့မဟာသမုဒ္ဒရာမှာတဲ့လက်ခုပ်တစ်ပေါင်တော့မရှိတော့ဘူးတဲ့လက်ခုပ်တစ်ပေါင်ဝဲလောက်ပဲရှိတော့တယ် နောက်ကြတော့လူခါလောက်ပဲရှိတော့တယ်တဲ့ရေကကုန်းကုန်းခန့်ခန့်သွားတာနောက်တဲ့ခါကျတော့ဒူးစစ်လောက်ပဲရှိတယ်ဒါလည်းအတိုင်းတာတွေပဲတိုင်းတာတွေနဲ့ပြောတာနော်တော့ကတိမတ္တဆိုတာခါပမာဏသာနုမတ္တဆိုတာဒူးစစ်ပမာဏအဲ့ဒီအနေရောကြသွားတဲ့အခါခောပကမတ္တဖမျက်ခြေမျက်စိနာဖမျက်ပမာဏအဲရော့သွားတယ်အဲ့လိုရော့သွားတာအဲ့ဒီလို အတိုင်းတာထိအောင်ရေတွေကရောချသွားတာတဲ့နောက်တစ်ခုထိတဲ့ရောသွားတာကိုတစ်ခါပြောတယ်အဆွေတော်ယဟန်တို့တဲ့အဲ့မဟာသမုဒ္ဒရာတွေကရေတွေဟာတဲ့အင်ဂုလိပပတေမနမတ္တံပိဥဒကနာဟောတိဒီလက်ညှိုးလေးနဲ့အောက်ကိုစိုက်လိုက်တဲ့အခါမှာလက်ညှိုးလေးရဲ့ပထမအဆစ်တောင်ရေမဆိုးတော့ဘူးရေဘလောက်နေသွားတော့ဆိုပဲ အစ်စ်ကိုလာရေးမစိုးနိုင်တော့ဘူးလို့ဆိုလို့လက်ထိတ်လေးလောက်ပဲရေးစွတ်တော့မယ်အဲ့လောက်ထိအောင်ရေးဟာယော့ကြသွားတယ်နော်ရှည်ရီကုန်ခန်းသွားတယ်လို့ပြောတာအဲ့ဒါကိုပြောပြပြီးတော့ရှင်သာရိပုတ္တရာဘာပြောတော့ဆိုအဆွေတော်ယဟန်တို့ဘာဟိရအာဘောအပြင်လောကကြီးမှာရှိတဲ့ဒီအာဘောဓာတ်တွေဟာတလောက်ကြီးမားတဲ့များပြားတဲ့ ဒီလောက်ကြီးတဲ့အာဘောဆိုတဲ့ရေထုကြီးတောင်မှမမြဲဘူးတဲ့နော်ကုံသွားတဲ့သဘောရှိတယ်ခန်းသွားတဲ့သဘောရှိတယ်ပျက်စီးဆုံးရှုံးသွားတဲ့သဘောရှိတယ်အပြင်မှာရှိတဲ့ဒီလောက်ထုတဲ့ကြီးမားတဲ့ရေတောင်ခန်းသေးတာလို့အရက်လို့ပြောမှဆိုရင်ပင်လေတွေကရေတောင်ခန်းသေးတာကိုယ်ခန္ဓာကိုယ်မှာရှိတဲ့သွေးတွေပဲမခံမဲ့နေမလဲဟာဒီလိုဆိုလို့ကိုယ်တဏ္ဍာမှာရှိတဲ့အာဘောဓကပဲမခံမဲ့နေမလဲ အဘောဓာပျက်စီးနိုင်တာကိုပြောတာနော်အဲ့တော့မပြောနဲ့တော့တဲ့ဒီကိုယ်ခန္ဓာကိုယ်မှာပမာဏသေးသေးလေးရှိတဲ့ခန္ဓာကိုယ်ထဲမှာပမာဏသေးသေးလေးသာရှိတော့လေလူတွေကတွေ့တာတတ်မဲ့နေတဲ့တွေ့တာတတ်မဲ့နေတဲ့ဒီအာဘောလေးကိုငါပါငါဟာပါ ဒီအာဘောဖြစ်တာပဲငါဖြစ်တာပါလို့ဒီလိုစိတ်ထဲကထင်းနေကြတယ်ထင်းနေကြတယ်သူဆိုလိုတယ်ပေါ့နော်ဒီလိုပျက်စီးတဲ့ဟာတောင်မှပဲလူတွေကအဲ့လိုပဲထင်းနေတာမသိတော့ဘူးပေါ့တလောက်ချီးကျဲတဲ့အာဘောတွေတောင်ပျက်စီးသွားတာဒီလိုလေးထင်းနေတာမသိတော့ဘူး တကယ်တော့ငါငါဟာငါဖြစ်တယ်လို့ပြောစရာတောင်ကြောင်းမရှိဘူးဆိုပြီးတော့အဲ့ဒီလိုထီအောင်အာဘောဓရဲ့မမြဲတဲ့သဘော ပြင်မဲ့ကအာဘောဓတရားအခုလိုပျက်စီးသွားတဲ့သဘောကိုကြည့်ပြီးခန္ဓာကိုယ်ရဲ့ဟာထဲ့တောင်မပြောနဲ့တော့ပို့ပြီးတော့ပျက်စီးနိုင်တယ်ဆိုတော့ပြောတယ်နော်အပြင်မဲ့ကအာဘောရေတတ်တွေပျက်စီးသလိုခန္ဓာကိုယ်ရဲ့ဟာလည်းပျက်စီးသွားတယ်ဆိုပြီးအဲ့ဒါမြင်ရင်ဘာဖြစ်လဲအကျိုးတက်ရောက်ပုံကိုပြောပြမယ် အဲ့ဒီလိုအဘောဓာတ်ကို ရှုနိုင်ပြီဆိုလို့ရှိရင်တဲ့အဲ့ဒီလိုကမ္မထမ်းရှုတဲ့ပုဂ္ဂိုလ်ကိုဒီတခြားပုဂ္ဂိုလ်တွေကဆဲမယ်ညှင်းဆဲမယ်နှိပ်စက်မယ်လာပြီးတော့ဆဲတိုင်းထွာ ပြောဆိုမယ်ဆိုရင်သူကဘလို့သဘောပေါက်သွားတော့ကိုယ်ဆဲရင်အဆဲခံရရင် သူဘာဖြစ်တော့ဆိုငါနားတဲ့နားထဲမှာဖြစ်ပေါ်လာတဲ့ ဒီဖြစ်ပေါ်လာတဲ့နားနဲ့အတန်နဲ့ဆုံရင်းကြောင့်ဖြစ်လာတဲ့ဖတ်တာအဲ့ဒီဖတ်တာကြောင့်ဖြစ်လာတဲ့စိတ်ဆင်းရဲမှုကိုယ်ဆဲတဲ့ဆိုစိတ်တော့ဆင်းရဲတာပေါ့နော်ကိုယ်ဆင်းရဲတာကြည့်လေနားထဲမှာကိုယ်ဆဲတယ်ဆိုတဲ့အတန်နားထဲကကြာလာတယ်နားနဲ့အတန်နဲ့ဆုံမိလိုက်တဲ့အခါမှာအသိစိတ်ပေါ်လာတယ်ဒါဆဲတဲ့အတန်ဆိုအသိစိတ်ပေါ်လာ အဲ့ပေါ်လာတဲ့အခါမှာအသိစိတ်နဲ့ရောပြီးတော့ဘာဖြစ်တုံးဖတ်တာဆိုတယ်အာယုန်နဲ့စိတ်နဲ့ဆုံမိတာဖြစ်ဆုံမိတဲ့အခါဖတ်တာပစ္စယဝေဒနာစိတ်ချမ်းသာစရာကောင်းတဲ့ဖတ်တာမဟုတ်သည့်အတွက်ကြောင့်ဒုက္ခဖြစ်တယ်ကိုယ်ဆဲတာဆိုမခံနိုင်ဘူးပေါ့ဒေါသဖြစ်လာဒုက္ခဝေဒနာဖြစ်လာအဲ့ဒါကိုတဘာဝတရားအရဆင်ញင်စဉ်းစားတာငါမှတဲ့ နာကအတန်ကြာပြီးတော့ဖတ်တာကြောင့်ဖြစ်လာတဲ့ဒုက္ခဝေဒနာဖြစ်နေတယ်အဲ့ဒီဒုက္ခဝေဒနာဟာအကြောင်းမဲ့ဖြစ်တာမဟုတ်ဘူးအကြောင်းမဲ့ဖြစ်တာလားအကြောင်းမဲ့မဖြစ်တာလားတခုဆွဲမိပြီးဖြစ်တာလားသို့မဟုတ်မဆွဲမိပဲဖြစ်တာလားစဉ်းစားလိုက်တဲ့အခါတော့အကြောင်းနဲ့ဖြစ်တာမဆွဲမိပဲနဲ့ဖြစ်တာမဟုတ်ဘူးတဲ့ဒါဖြင့်ဘာကိုဆွဲဖြစ်တာတုံးဆိုဖတ်တာ နားနဲ့အတန်နဲ့စုံစည်းပြီးတော့ဖြစ်ပေါ်လာတဲ့ဖတ်တာကြောင့်ငကောမကြောက်ရင်ဘာဖြစ်ဘူးလေကြားပြီဆိုမှဖြစ်တာလေဒေါသမမြင်ခင်ကလည်းဘာဖြစ်ဘူးမြင်ပြီဆိုမှဖြစ်တာလေသူ့ကိုဆဲတယ်ဆိုတော့အတန်ကြားပြီဆိုတဲ့အခါကျတော့အဲ့ဒီဖတ်တာကိုအကြောင်းပြုပြီးတော့ဒေါသဖြစ်လာအဲ့ကျတော့သူကဒေါသမဒါတာမန်လူတွေဒေါသဖြစ်တယ်လို့ပြောတာ ဒီအဘောဓာတ်ကို ရှုမှတ်တဲ့ယဟန်ကြတော့ဒီအကြောင်းတရားတွေကိုသိလာတယ်ဒါကနားနဲ့အတန်ဆုံးခြင်းကြောင့်ဖြစ်လာတဲ့ဖတ်တာကိုဆွဲပြုတ်ပြီးတော့ဒီဝေဒနာဟာဖြစ်တာဖတ်တာဟာလည်းမမြဲဘူးဖြစ်ပြီးပြတ်သွားမဲ့ဟာပဲဝေဒနာလည်းဖြစ်ပြီးပြတ်သွားတဲ့ဟာပဲတင်ညာဆိုတာလည်းဖြစ်ပြီးပြတ်သွားမှာပဲသင်္ခါရဆိုတာလည်းဖြစ်ပြီးပြတ်သွားမှာပဲဝိညာဏဆိုတာလည်းဖြစ်ပြီးပြတ်သွားမှာပဲ မမြဲဘူးလို့သူကရှုမှတ်နိုင်သွားတယ်။ဘာလို့လဲဆိုစားရဲအာဘောဓပဲကြည်နေတာလေ။အာဘောဓကိုတည်တည်ချာချာသိတော့အဲ့ဒါမမြဲဘူးလို့သူ ရှုမှတ်နိုင်သွားတယ်။အဲ့လိုရှုမှတ်နိုင်တဲ့အခါ သူ့ရဲ့စိတ်လေးဟာဆဲရည်တဲ့အတန်ပေါ်မှာအာယုံမပြုတ်တော့ပဲနဲ့အာဘောဓအပေါ်မှာစိတ်ကလေးကသွားပြီးတော့ဆင်ញင်သုံးသပ်နေတယ်။အာဘောကိုပဲသိနေတယ်တို့ဆိုလို့ အဘောကမ္မထံကနေပြောင်းလဲမသွားဘူးပေါ့သွားဆဲလဲနော်အဘောရကိုပဲရှုတယ်နောက်တစ်ခါခုကဆဲတဲ့ဟာနောက်တစ်ခါကျတော့ရိုက်တယ်လူကိုလာရိုက်တယ်ခဲနဲ့ပြစ်တယ်ထုံနဲ့ရိုက်တယ်ဓာနဲ့ခုတ်တယ်အဲ့ဒီကျတော့လေဘလို့နှလုံးသွင်းလို့ဆိုငါခန္ဓာကိုယ်ကဒုဋ္ဌိကဲတွေဓာတွေထိခိုက်နိုင်တဲ့အနေအထားရှိတယ် နော်ထိခိုက်နေတဲ့အနေထားရှိလို့ဒီခန္ဓာကိုယ်ရောက်လာတာလို့ဟောယုံနာမဲ့ဒီအဘောရကိုပဲရှုပြီးတော့အဲ့လိုနှလုံးသွင်းနိုင်တယ်နှလုံးသွင်းပြီးတော့မြတ်စွာဘုရားကဒါကြောင့်မို့လို့ငါတို့ကိုဆုံးမခဲ့တာကကဆုပမောပမောဝါဒကကဆုပမဩဝါဒလွှတ်နဲ့ဥပမာပေးပြီးဟောတာတဲ့ဒီရန်သူတွေကကိုယ့်ကိုလွှတ်ကြီးနဲ့တိုက်ဖြတ်တောင်မှပဲ သူတို့ပေါ်မှာစိတ်ဆိုးခြင်းဒေါသထွက်ခြင်းမဖြစ်စေရဘူးဖြစ်မဲ့ဆိုရင်ငါအဆုံးမမလိုက်နိုင်ရရောက်တယ်လို့မြတ်စွာဘုရားဟောတာတော့ဒါပါဟုတ်သေးလို့လဲနော်ဒုတ်လေးနဲ့ရိုက်တာပါဟုတ်သေးလို့လဲနော်ဓာတ်နဲ့ခုတ်တာပါဟုတ်သေးလို့လဲဒီလိုစဉ်းစားတာဒီတရားကိုသိလို့ရှင်အဲ့လိုပဲစဉ်းစားတော့တာလေစဉ်းစားပုံကြီးကွာငါလာရိုက်ရမလားလို့စဉ်းစားရင်တော့ဒေါသထွက်မှာပဲ သူကပါမို့လဲလို့ဆိုရင်ဒါဒေါသပဲလေသူကတော့လို့မစင်စားတော့ငါခန္ဓာကိုယ်ကအဲ့ဒီဒုဋ္ဌိဓာတ်တွေထိနိုင်တဲ့အနေထားရှိတာပဲဒါယုတ်တရားပေါ်မှာဒုကြတာပဲအဲ့လိုတွေးနိုင်အဲ့လိုတွေးတဲ့တွေးတဲ့ဟာရင့်ကျက်တဲ့အတွေးတွေပုံတော်ဝါဒသုတ်တံမှာရှင်ပုံနာဆိုတဲ့ယဟန်တော်ဟာလည်းပဲသူ့ဆဲလို့ရှိရင်သူတွေးပုံတွေကတစ်မျိုးဒါရှင်သာရိပုတ္တရာကဒီဟဋ္ဌိပရောပမသုတ်ပုံမှာဟောပုံက စိတ်ဓာတ်ရဲ့ကြန့်ခိုက်မှုပြောဟိုမှာရှင်ပုံနာကြတော့ဘလို့နှလုံးသွင်းလို့ဆိုဆဲလို့ရှင်အဆဲုံဆဲတာခဲနဲ့ထုတာမှမဟုတ်တာပြောင်းပြီးတော့တွေးလိုက်တယ်လေဆဲုံဆဲတာပဲငါကပ်ပါရမှလို့တခါတလေလူကြီးတယ်ပြောတယ်ဆဲတာမင်းကပ်ပါရမှလို့ဆိုအဲ့လိုနှလုံးသွင်းလိုက်တဲ့အခါဒေါသမဖြစ်လို့မရပြန်ဒါဖြင့်ဆဲရင်တော့ဆဲတာမဟုတ်ဘူးခဲနဲ့ဖြစ်တယ်ဆို ဩကဲနဲ့ပဲပြစ်တာတုံးနဲ့မှမရိုက်သေးတာဒါဖြင့်တုံးနဲ့ရိုက်ရင်ရောတုံးနဲ့သာရိုက်တာဒါနဲ့မှမခုတ်သေးတာထိတဲ့ဆိုးတာကြံသေးတယ်ဆိုတော့နော်ဒါဖြင့်ဓာနဲ့ခုတ်ရင်ရောဩတခါတလေဘွားကြီးဆိုတာညင်ငွေတဲ့ကကိုယ့်ကိုယ်တောင်လက်ပင်ဓာနဲ့လှီးရသေးတယ်အခု तू ကလာလှီးပေးတဲ့ဆိုတော့ဒါ volunteer လုပ်ပေးတာကျေနပ်ဆရာကြီးပဲအဲ့လိုပဲနှလုံးသွင်းနေတဲ့နော် အဲ့ဒါရှင်ပုံနာနှလုံးသွင်းပုံပဲမြတ်စွာဘုရားမင်းအဲ့ဒါလို့နှလုံးသွင်းနိုင်ရင်သွားနေတော့တဲ့အဲ့ဒီရက်ကိုဖမာရီအဲ့တော့အဲ့ဒီပုံတော်ဝါဒရှင်ပုံနာကိုဟိုလေကိုင်းကြောင်းတော့ရလို့ယုံကြည်ကြတယ်ပေါ့နော်ဒါဟုတ်တော့မဟုတ်ဘူးတော့ပြောလို့တော့မဖြစ်ဘူးပေါ့နော်လေကိုင်းကြောင်းတော့ရလို့ယူဆတယ်အဲတချို့ဟို ဘုရားသာသနိကပထဝီဝင်ကျမ်းထဲမှာတော့ဒီလိုမရေးဘူးလို့ထင်တယ်တော့ဘုံမေဘုံမေဘက်ကထေသားတစ်ခုအနေနဲ့ရေးတယ်လို့ထင်တယ်အဲ့တော့ဒါတွေကတော့ဟိုအသာပဲထားလိုက်တော့ဘယ်နေရာဆိုတာတမိုင်းကြောင်းပြောလို့မရအောင်အဲ့တော့ကျင့်တာပဲအဓိကပဲเนาะအဲ့ဒီလိုနှလုံးသွင်းပြီးတော့တဲ့ သူဟာတိခဏနိုင်စိတ်ဖြစ်ရသွားတယ်ဒါအဘောကမ္မထံအဘောဓကမ္မထံကို အထုတ်ခြင်းအကျိုးတွေကိုပြောတာဘသူဟာလားဆဲဆဲဘသူဟာရိုက်ရိုက်ထောသမထွက်ပဲနဲ့စိတ်ဓာတ်ကြမ်းခိုက်မှုရသွားတယ်ဆိုတာဒါအကျိုးပဲလေစိတ်ဓာတ်ကြမ်းခိုက်နိုင်တယ်အဲ့ဒီမှာသူကျင့်တတ်เสียဘာဖြစ်တော့နော်မြတ်စွာဘုရားရဲ့ဆုံးမအောင်ကလိုက်နာရဲဆိုပြီးတော့ငါမှဒီလိုကြိုးစားခဲ့တာ ड़ी ဝီရိယတွေကြိုးစားခဲ့ပြီးငါရဲ့ဝီရိယနောက်တော့မသွားဘူးတတိယလည်းဆွဆွမြဲမြဲရှိတယ်နော်ဘယ်တော့မှမမေးပြောက်ဘူးခန္ဓာကိုယ်ကလည်းငြိမ်းချမ်းနေတယ်ဘယ်တော့မှပူပန်တောင့်တင်းတာမရှိဘူးစိတ်ကလည်းပဲအာယုန်တစ်ခုတည်းပေါ်မှာတည်ငြိမ်သွားတယ်ဒါကြောင့်မို့လို့ငါရဲ့ဟောဒီ body ခန္ဓာကိုယ်မှာလက်နဲ့ပဲရိုက်ရိုက်နော်ခဲနဲ့ပဲပြည့်ပြည့် အထုံးနဲ့ပဲရိုက်ရိုက်ဒီဓာတ်နဲ့ပဲခုတ်ခုတ်ခုတ်ပါစေဘာပဲဖြစ်ဖြစ်ထက်ကြီးလေးပါပဲရှုမှတ်ပြီးကရိယတိဟိဗုဒ္ဓနာသာသနာမြတ်စွာဘုရားရဲ့ဆုံးမကိုပဲလိုက်နာမယ်ဘာတွေပဲလှုပ်လို့လှုပ်ဆမ်းမစေပေါ့အဲ့ဒီလိုနှလုံးသွင်းပြီးတော့မြတ်စွာဘုရားရဲ့ဂုဏ်ကိုအောင်ပြုတယ်တရားရဲ့ဂုဏ်ကိုအောင်ပြုတယ်တန်ခါရဲ့ဂုဏ်ကိုအောင်ပြုလိုက်တဲ့အခါမှာ သူဟာကုသိုလ်စိတ်တွေတခါတရံကြတော့နှစ်နှစ်ခြိုက်ခြိုက်မဖြစ်ဘူးဆိုလို့ရှိရင်သူကသူငါနဲ့ကန်ဆိုးလိုက်တာဖះကုံတရားကုံအောင်ပြုပြီးတော့ကုသိုလ်စိတ်တွေဖြစ်ရမှာမဖြစ်ဘူးအဲ့တော့မဖြစ်တာဖះကုံတရားကုံသံဃာကုံအောင်ပြုပြီးတော့စိတ်ကိုတည်ငြိမ်တဲ့စိတ်မဖြစ်ဘူးလို့သူ့စိတ်ထဲမှာအဲ့လိုဖြစ်လာတဲ့အခါမကျေနပ်မှုလေးဖြစ်ပြီးတော့ နောက်ဆုံးမှကြိုးစားလိုက်တဲ့အခါမှာဖရာကုံတရားကုံတန်ခါကုံကိုအာယုံပြုပြီးတော့ကုသိုလ်ဥပိ္ပခာတွေဖြစ်လာတယ်ဥပိ္ပခာကသူကကုသိုလ်နဲ့ရှင်တဲ့ဥပိ္ပခာဆိုတာကိုယ်လာဟုတ်ဒုက္ခပေးတာတွေကိုလစ်တူရှုထားလိုက်တယ်နော်လစ်တူရှုထားလိုက်ဒါတွေခေါင်းနဲ့မထည့်တော့လစ်တူရှုထားလစ်တူရှုပြီးတော့တရားကိုပဲမှတ်နေတယ်ဆိုရင်ဒါကုသလနေတိတာဥပိ္ပခာပေါ့ကုသိုလ်ကိုမိပြုပြီးတော့ လက်တွေကိုရှုနိုင်တာပေါ့လက်တွေရှုနိုင်အဲ့ဒါလို့လက်တွေကိုရှုနိုင်တဲ့အနေထားမျိုးကိုသူရသွားတဲ့အခါမှာဝမ်းသာတယ်တဲ့အဲ့ဒါလေးနဲ့ပဲဝမ်းသာချီးနှူးမှုတွေဖြစ်တယ်ဣတဝဒပိခောအာဟုသောဘဟုကတံဟောတိဒါဆိုရင်လေမြတ်စွာဘုရားရဲ့အဆုံးအမတွေနဲ့သာသနာတော်မှာလှုပ်တဲ့လှုပ်ထိုက်တာတွေအများကြီးလှုပ်တယ်လို့ပြောနိုင်ပါတယ်ဒီအဆင့်ရောက်လို့ နော်ဒါလေးပါရှုရင်ကနေပြီးတော့ဆဲတာလည်းသိခံနိုင်တယ်ရိုက်တာလည်းသိခံနိုင်တယ်အကုန်လုံးသိခံနိုင်သွားတယ်နောက်ဆုံးမှာဘဲကိုအာယုံပြုတ်ပြုတ်သူ့ရင်နဲ့နှလုံးထဲမှာဒီကုသိုလ်နဲ့အမိပြုတ်ပြီးတော့စိတ်ဟာအလုံးကိုလွတ်လွတ်ရှုထားနိုင်တယ်ခြေရနာမရှိတော့ဘူးလို့အဲ့ဒါလို့အဘောဒနဲ့ပတ်သက်ပြီးတော့ရှုရမယ်လို့ ဒါရှင်သာရိပုတ္တရာမထေရကရဟန်းတော်တွေကိုအဲ့လိုရှင်းလင်းပြီးတော့ဟောကြားတာအာဘောရနဲ့ပတ်သက်ပြီးအဲ့တော့အချင်းညွတ်ပြန်ပြီးတော့ပြောမယ်ဆိုရင်အာဘောဓာနှစ်ခုရှိတယ်အစ္ဆတိကအာဘောဘာဟိရအာဘောနှစ်ခုရှိတယ်ကိုယ်ခန္ဓာကိုယ်ထဲမှာ ရှိတဲ့အာဘောကအစ္ဆတိကအာဘောအပြင်းမဲ့တောတောင်ရေမြေတွေမှာရှိတဲ့အာဘောကဘာဟိရအာဘောဒီလိုထားပြီးတော့အစ္ဆတိကအာဘောကိုအကြောင်းပြုပြီးတော့ဒုတိယတွေ့တာမှုဖြစ်တယ် နော်ငါငါဟာလို့တွေးကြတယ်ဆိုတာအဲ့ဒါတွေသူ့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့အဘောဓာတ်လို့ပြောနိုင်တဲ့အရာတွေကနော်တိကျေတလိပြီသွေးချွေးစီကဲမျက်ရည်စီကြီးတန်နေနှစိတ်ချင်းကဲအဲ့ဒါတွေဟာအဘောဓာတ်တွေပဲသဘောတရားအဲ့ဒီအဘောဓာတ်ဟာအဘောဓာတ်ပဲအဘောဓာတ်တက်တက်တာဖြစ်တယ်ငါလည်းမဟုတ်ငါလည်းမဟုတ်ငါရဲ့အတ္တလည်းမဟုတ်ဘူးလို့ မှန်မှန်ကန်ကန်မြင်အောင်ကြိုးစားပါတဲ့အဲ့လိုမြင်မှအာဘောဓပေါ်မှာကြီးငွေ့နိုင်မှာပဲတဲ့အဲ့ဒီပေါ်မှာတွေ့တာမှုတွေကင်းနိုင်တယ်အဲ့တော့အာဘောဓဆိုတာအပြင်ဘက်ကအလွန်ကြီးမားတဲ့အလွန်များပြားတဲ့အာဘောဓကြီးတွေဟာပျက်စီးသွားတယ်ပင်လေတွေကရေတွေတော့တနေ့ခမ်းသွားတယ်ဒီခန္ဓာကိုယ်ထဲမှာရှိတဲ့သွေးသားဘယ်မှမခမ်းပဲရှိမလဲတော့မပျက်စီးပဲရှိမလဲအဲ့ဒါမှဒုတွေကြီးမားတဲ့ရေတွေတောင်ရောကြပြီး ပျက်စီးသွားသေးတာပဲခန္ဓာကိုယ်ထဲမှာရှိတဲ့အစ္စတိကအာဘောဘယ်မှမပြစ်ဖဲရှိပါမလဲဆိုရင်ဝိပဿနာရှုပြီးတော့အဲ့ဒါကိုငါငါဟာငါဖြစ်တာလို့တွေးနေမယ်ဆိုရင်တင့်တော်မှမဟုတ်ဘူးတဲ့မတင့်တော်ဘူးဆိုပြီးတော့အဲ့ဒါလို့ဟောပြီးတဲ့အခါမှာခုနကစိတ်ခံနိုင်ရှိတဲ့အခြေအနေတွေကိုဆဲဆဲရိုက်ရိုက်နဲ့နဲ့ဒါနဲ့ခုတ်ခုတ်စိတ်အပြောင်းလဲမှုမရှိဘဲနဲ့ ကုသိုလ်စိတ်ကတပြားသားမှမလျော်ပဲနဲ့သိခံနိုင်စွမ်းရှိသွားတယ်လို့ဒါကမ္မထာထုတ်ခြင်းရဲ့အကျိုးကျေးဇူးကိုပြောတာနော်အဲ့လိုရှင်သာရိပုတ္တရာမထေရမြတ်ကမဟာဟာတိပရောပမတုတ်မှာဒီလိုဟောတာဖြစ်ပါတယ်တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့အာဘောရနဲ့ပတ်သက်ပြီးတော့လည်းပဲယခုလိုမိမိတို့တဏ္ဍမရှိတဲ့အာဘောကအခြေပြုပြီးပါဠိရအာဘောရဲ့မမြဲတာတွေကိုရှုမြင်သုံးသပ်ခြင်းဖြင့် ဝိပဿနာဉာဏ်ရင့်တန်ပြီးတော့စိတ်ဓာတ်ကြံ့ခိုင်မှုကိုရနိုင်တယ်ဆိုတာကိုစီကိုစီမှတ်သားပြီးစ조사အထောက်နိုင်ကြပါစေကုန်သတည်းရှေစချာအောင်ရှင်ဖေယရှင်ဖေယဖေယတပည့်တော်တို့သည်ဖေယတပည့် ဓမ္မအတိညာရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတမ်းကြလျက်ဓမ္မတပင်စင်ကျင်ပါပြုလို့ကြ၍အပဒဒါနာ ဓမ္မဒါနာတရားအလှူတော်ကို ပေးလူကြပါကုန်၏တရားတော်မြတ်ကိုယုတ်တိလေးမြတ်စွာမမတ်သားသာအာယုထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တဝဝုထုအစုစုတို့ဖြင့် ပူဇော်ကြပါကုန်၏ယနေ့ယခုအထုတ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေသတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖာ အဖို့အဖွာဆရာသမားမှစ၍ကဝါသူကဝါသာလူနဲ့ပြမတတ္တဝါများတို့အားအမြအမြဝေငါပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည် ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာလုံးခြားခြားသမျှအမြအမြအမြဒီတော်မြတ်ပါကုန်တော်သာလူသာ